ခန်းကြီး49အငယ်1မှ15အိုဘာဘူးလုံသူတို့သမီးကညာဆင်း၍မြေမှု၌ထိုင်လော့အိုခလဒဲသူတို့သမီးရာဇပလင်မရှိဘဲမြေပေါ်မှာ ထိုင်လော့တင့်ကို နူးညံ့တိမ်မွေးသောသူဟု၍နောက်တဖန်မခေါ်ရကျိတ်ဆုံကိုယူ၍စပားကိုကျိတ်လော့မျက်နှဖုံးကိုဖွင့်လော့ရှည်သောအင်ကြီးကိုချွတ်လော့ပေါင်အဝတ်ကိုပင့်၍မြစ်ကိုကူလော့ င်သည်အဝတ်အချီးစီးရှိ၍အရှက်ကွဲခြင်းကိုခံရမည်ငါသည်အပြစ်ဒဏ်ကို ပေးမည်အဘယ်သူနှင့်မျှမိတ္တဟာယမပွဲငါတို့ကို ရွေးနှုတ်သောသူကားကောင်းကင်ဘုရားအရှင်သာဝရဘုရားဣဒေလအမျိုး၏တန်ရှင်သောဘုရားဒီဟုသောဘွဲနာမရှိတော်မူ၏အိုခလဒဲသူတို့သမီးတိတ်ဆိတ်စွာထိုင်လောမိုက်ရာတို့တွားလောတင့်ကိုနိုင်ငံတို့၏အရှင်မဟု၍ နောက်တဖန်မခေါ်ရငါသည်ငါဤလူတို့ကို အမျက်ထွက်သောကြောင့်ငါဤအမွေကိုရှုံချ၍တင့်လက်သို့အလိုက်၏တင်းဒီတနာသောစိတ်မရှိ အသက်ကြီးသူတို့အပေါ်မှာလေးသောတပိုးကို တင်လီပြီတင်ကလည်းငါသည်အရှင်မ၏အရာ၌အစဉ်အမြဲနေမည်ဟု ထင်သောကြောင့်ဤအမှုရာတို့ကိုမစင်ခြင်း သင်၌နောက်ဆုံးဖြစ်လက်တန်သော အမှုကိုမအောင်မီထိုကြောင့်ကာမဂုဏ်၌ပျော်မွေ့၍တောကကင်းလွတ်လျက်နေသောသူငါရှိ၏ငါမှတပါအဘယ်သူမျှမရှိငါသည်မုတ်ဆိုးမကဲ့သို့ထိုင်၍မနေရသားဆုံးခြင်းကိုငါမခံရဟုအောက်မေသောသူနားထောင်လော့တင်းသည်ပြုစားသောအတက်နှင့်နတ်ဝိဇ္ဇာအတက်များတို့ကိုအလွန် ပြုစုတော်လဲတနေ့တခဏချင်းတွင်သားဆုံးခြင်းနှင့်လင်ဆုံးခြင်းဒီဟုသောဘေးနှစ်ပါးတို့သည်တင်၌ရောက်လိမ့်မည်တင်ဤအပေါ်၌အကုန်စင်တင့်ရောက်လိမ့်မည်တင်သည်ကိုပြုသောအာရမအမှုကိုကိုးစားပြီးငါကိုအဘယ်သူမျှမမြင်ဟု ဆိုပြီးတင့်ဉဏ်နှင့်တင့်ပညာအတတ်သည်တင်ဤစိတ်ကိုမှောက်လန်သည်ဖြစ်၍ သင်ကငါရှိ၏ငါမှတပါအဘယ်သူမျှမရှိဟုအောက်မေ့ပြီထိုကြောင့်အဆုံးမထင်သောဘေးဥပါသည်သင်၏အပေါ်မှာရောက်လိမ့်မည်သင်သည်မဖြေနိုင်သော အပြစ်ဒဏ်နှင့်၎င်းမမျော်လင့်နိုင်အောင် ချက်ချင်းဖျက်ဆီးခြင်းနှင့်၎င်း တွေ့ကြုံရလိမ့်မည်သင်သည်ငယ်သောအရွယ်မှစ၍ကြိုးစားအားထုတ်သောနတ်ဝိဇ္ဇာအတတ်နှင့် ပြုစားသောအတတ်အမျိုးမျိုးတို့ကို အမိပြု၍တည်နေလော့အကျိုးကို ရကောင်းလျင် ရလိမ့်မည်နိုင်ကောင်းလျင် နိုင်လိမ့်မည်တင်းသည်များပြားသော တိုင်ပင်ခြင်းအပြင် ပင်ပန်းလှပြီးမိုးကောင်းကင်ကိုကြည့်ရှုသောသူကျဲနက်ခတို့ကိုမှတ်သောသူတင်၌ဖြစ်လက်တန်သော အမှုကို လာဤအချင်းရာအဖျင်ဟောတတ်သောသူတို့သည်ထ၍တင့်ကိုယခုကယ်တင်ကြစေ။ သူတို့သည်အမှိုက်ကဲ့သို့ဖြစ်၍မီးရှို့ခြင်းကိုခံရကြလိမ့်မည်။မီးအရှိန်မှမိမိတို့ကိုမကယ်မနှုတ်ရကြ။နွေးစရာဘို့မီးတခဲမျှ၊လှုံစရာဘို့မီးအလျှင်းမျှမကျန်ရစ်ရ။သင်နှင့်ဝိုင်းညီ၍အမှုဆောင်ရွက်သောသူ၊သင်ငယ်သောအရွယ်မှစ၍သင်နှင့်ဖောက်ကားရောင်းဝယ်သောသူတို့သည်သင်၌ထိုသို့ဖြစ်ကြ၍၊ကိုယ်စီကိုယ်စီ မိမိနေရာအရပ်သို့ လွှဲသွားသဖြင့်တင့်ကိုကယ်တင်သောသူစုံတယောက်မျှမရှိရ။